မနေ့ကသောခါဒဂုံရတရားရဲ့အစလေးအဆုံးကောင်းကြီးဂုံဆွဲရအလေကောင်းကြီးဂုံပြောလို့အဆုံးသတ်သေးပါဘူးစာရုံးနဲ့လက်တွေ့ပေါင်းစပ်ပြီးတော့ပြောရမယ်ဆိုရင် အများကြီးပြောစရာရှိပါလေတော့အထုဇာယောဂီပုဂ္ဂိုလ်တွေသတိပဋ္ဌာန်အကျိုးတည်နာလေပြီးတော့ဉာဏ်လို့တန်ဖိုးထားတဲ့စိတ်အပြည့်နဲ့ယူတည်တည်စိစိဆက်ဆက်မယမနာကျိုးပန်းအထုလို့ရှိရင်ရဲ့အနေငယ်အတွင်းမှာပဲ တွာခါတခုံရဲ့ဓမ္မခုံရဲ့အစအလယ်အဆုံးကောင်းခြင်းခုံလေးလက်တွေ့ကြည့်လက်တပါးဘောဆဆလုတ်တဲ့ယောဂီစဉ်းစားဆင်ခြင်မှုများနေတဲ့ယောဂီတွေ့တော့ဘုရားတော့အမှမခံပါဘူးတောင်းမယူပါဘူးဘာလို့တော့လုံးမကောင်းလို့ဖဲဘူးတကယ်အလုံးလုံးတဲ့ယောဂီပေါ့ရိုးရိုးချီချီနဲ့ စိတ်ဆန္ဒပြင်းပြပြီးတော့ကြိုးစားအားထုတ်တာပါလေကြိုးစားအားထုတ်တယ်ဆိုတာကထိုင်ပြီးတော့မှတ်တဲ့အခါဖောင်းမှုပင်မှုကအစပေါ်တိုင်းအာယုံကိုမလွတ်တမ်းမှတ်နိုင်ရရာအတွက်ဘူရပြင်းအားစိတ်တာတို့ချတိတ်ချပြီးတော့ဖြတ်လိုက်ရဒီဝရိယကသိအရေးကြီးပါတယ် အဲဒီလိုဝိရိယမျိုးရှိနေလို့ရှိရင်ကိုတိစ္ဆာခေါ်တဲ့အပြင်းပေါ်လေတရားဆိုမိတ္တပေါ်လေသူ့တဘာဝဆိုတော့သေတောသတ္တနေခြင်းနဲ့အလေးထားကဘဝစတဲ့ကပါလာတာဖြစ်တော့နည်းနည်းလေးမှအပြင်းမခံကြဘူးပြင်းတယ်အဲဒီအထုဇာယောဂီပုဂ္ဂိုလ်ဟာ ပုဂ္ဂိုလ်မှာပေါ့လေအပြင်းဟာတရုပ်ကိုနှုတ်ဆက်ပေးတယ်သူကတော့အတူကြကြအမနာကိုအန္တရာယ်ပြုတဲ့တရားဆိုးပါပဲသူကတော့ဒါမှလို့အဲ့ဒီတရားဆိုးကိုအသာရှိတဲ့အနိုင်ယူတဲ့ဝိရိယမျိုးအတာပလုံးလာဝိရိယမျိုးရှိဖို့တစ်ဖက်ကလည်းပဲသူရဲ့ဆက်ကျင်ပဲ ရှုွက်အာယုံနဲ့မသိတဲ့တဲ့အောင်လို့ရွယ်စုချက်ဆိုတော့ရွယ်စုထားတဲ့စိတ်ကလေးဟာလုံလုံချာချာလေးကိုလှုပ်လှုပ်ရှားရှားလေးပြန့်ပြန့်ကာကာလေးဖြစ်နေတာ哦အဲဒီစိတ်ကလေးကမတိမ်မတိမ်မှသူကပြန့်ဆက်ပြီးတော့ပါနေတယ်သူကဝိဖာရဝါဆိုဝိဖာရဝါဆိုတာပြန့်လာပြီးတော့ပြန့်လာနေဆိုတာ လှုပ်ရှားတယ်ဆိုတဲ့အဓိပ္ပာယ်ပါပဲအလုံးလှုပ်ရှားတဲ့သဘောတော့မဟုတ်ဘူးမသိဘူးသာလှုပ်လှုပ်ရှားရှားလေးခက်ရရလေးလှုပ်ရှားတာပါနော်ခုနမိတ္တကဆုံးနေတဲ့စိတ်ကျုပ်နေဟွန်းဆုံးနေတဲ့သဘောအဲဒါလေးစိတ်ကျုပ်ပြီးတော့ဗောလေမလမ်းမဆန်းဖြစ်တဲ့သဘောနဲ့ဆန့်ကျင်ဘက်နဲ့တိုက်ပြရတာ သူ့ကိုနိုင်တဲ့အတ္တဘလုံးလောက်ကြီးလည်းပါပြီသူရဲ့ဆန့်ကျင်တယ်လည်းပါပြီဆိုရယ်ယောဂီဟာခုနပြီးတဲ့သဘောတစ်ဖြည်းဖြည်းအားနေပြီးတော့နောက်ဆုံးမရှိတော့ဖြစ်သွားတော့ပါပဲဒါကြောင့်အတုစယောဂီပုဂ္ဂိုလ်ဟာခေါင်းပုဂ္ဂိုလ်ကစပွဲအာယုမှတ်မှတ်ရမှာ ပူရပြင်းအားဆိုင်ပါလုံလုံကြကြရှိပါတက်တက်ကြွကြွရှိပါဆိုတာပေါ့လေရွယ်စုပါချိန်ပါဆိုတာပေါ့လေကပ္ပတန်ဆရာကြီးကလည်းတိုက်တွန်းရပါတယ်တော့ဒီအမဆက်ဘူးဆိုလို့ရှိရင် ပြင်းကဝင်လာတယ်အဲ့ဒီပြင်းကိုကိုယ်စိတ်ကြလို့ခေါ်ရတယ်ပြင်းရဲ့ပုဂ္ဂိုလ်ကိုတော့ဝိသေသနာအနေနဲ့ဓမ္မဝိသေသနာအနေနဲ့သုံးလို့ရှိရင်ကုသိတလို့ဆိုရတယ်ကုသိတဆိုတာဆွတ်ဆွတ်ဖွယ်ရာကောင်းတဲ့အပြုမှုလို့အဓိပ္ပာယ်ရပါအပြုမှုရှိသူလို့အဓိပ္ပာယ်ရပါတယ် အများကစိတ်စင်ကြယ်ရေးအတွက်စိတ်မြင့်တဲ့တရားတွေအထုတ်ရမှာအများကြိုးစားရလို့မဟုတ်ဘဲနဲ့ကိုယ်ကရေသာခိုပြီးတွေ့ကပ်နေတယ်ဆိုရင်တော့အဲ့ဒီအပြုအမူလေးဟာဆက်ဆုပ်စရာကောင်းတဲ့အပြုအမူဖြစ်တာပဲအဲ့ဒီအပြုအမူကိုမြင်ရတဲ့ပုဂ္ဂိုလ်များကအဲ့ဒီလိုအပြုအမူရှိတဲ့ပုဂ္ဂိုလ် မြင်သွားတဲ့ပုဂ္ဂိုလ်များကဒီလိုတက်ခင်းတာပဲတေညံ့တာပဲဆိုတော့ဟောလေအဲလိုအပြစ်တင်တယ်ဆဲရခေါ်တာဘောလေတော့အစိတ်ခံရတတ်သူတဲ့ကိုရုပ်ကိုစီဝါမှနားမလဲပဲနဲ့တေကိုရုပ်ကိုစီဝါအစစ်အမှန်အတွက်ပေါ့လေ ကျိုးပန်းလို့မရဘူးဆိုလို့ရှိရင်သူများအကျိုးစီးပွားလည်းနားလည်မှာမဟုတ်ဒီပုဂ္ဂိုလ်တော့အဲတော့ငပြင်းမယ်ငဖြင်းမယ်ဆိုတာပေါ့လေအများရဲ့ကဲ့ရဲ့ခြင်းစိတ်ခံရခံရစိတ်ခံရသူလို့အဓိပ္ပာယ်ပြထားပါတယ်ပုဂ္ဂိုလ်ကကိုယ်ကလည်းပဲရှုတ်ချထားပါတယ် ဒုက္ခံဒုက္ခဝေကုသိတောဟုဆိုတဲ့တည်းရဲ့ဘိက္ခုတို့ပြည်သူဟာစူးစူးရဲရဲနေရတတ်တယ်တဲ့တော်လည်းဆင်းရဲရက်လည်းဆင်းရဲဟွန်းလဲဝင်လည်းဆင်းရဲထိုင်နေလည်းဆင်းရဲဒီပြင်အသေးစိတ်အမူအရာတွေပြုလိုက်ပြုလိုက်ဆင်းရဲစွာနေရတတ်တယ် ရှိစွာလျက်တတ်တယ်ဆိုတာအကုသိုလ်တွေနဲ့ရောထွေးပြီးတော့ဖြစ်နေတာကိုပဲရှင်းစွာလျက်ရတယ်ဆိုတာပါပဲဒါကလို့ဩကိန်တော့ဘာဝကိအကုသလိတံရှိတယ်။အမစက်တော့ပြင်းနေဝင်လာပြီဆိုလို့ရှိရင်တထွေးကြီးစင်တန်းနှိမ့်ကြတဲ့စိတ်လေးစိတ်ထားတွေပေါ်လာဖြစ်လာတာပဲ။ အပြင်းကစလိုက်တာတခါတည်းကိုဓမ္မနိဝရဏတရားတွေအခါကျစုပြုံပြီးတော့ဝင်လာတာပရမဆုံးဌိနာမိတ်ကပြန်လူဥဒိဇကောဝုစအဲဒီလိုအထင်စင်တာနေကြတဲ့အောက်တန်းကြတဲ့အပြုအမူတွေကိုမရှိတာမယုံတာပေါ့လေမယုံတာမယုံတာပေါ့မယုံတာပေါ့ဒါလည်းဖြစ်တဲ့အာယိကနောတ္တပ လည်းကတွေ့ဝေးနေတာပေါ့မဲ့ဆရာရှိသူကြီးမဲ့လောဘတွေဖြစ်တာမဲ့ဆရာရှိသူကြီးမဲ့ဒေါသတွေဖြစ်တာပေါ့ဒါတွေပေါ့ပါဝကိအကုသလိဓမ္မေဝကိနောပါဝကိအကုသလိဓမ္မေအဲဒီအောက်တန်းစားကိုယ်လုံးစိတ်ဓာတ်အပြုအမူတွေနဲ့ရောထွေးပြီးတော့လျက်တတ်တယ်။ဒါဆိုပြီးအဖြစ်တည်ပြထားပါတယ်။ဟွန်း အဲဒီလိုရှိပြီဆိုလို့ရှိရင်ဘာတွေဆုံးရှုံးသွားကြတော့လို့ဆိုတော့မဟာတန်ကြဇရတံပရိဟာပေတိရဲ့ကြီးကျယ်မြင့်မြတ်တဲ့မိမိရဲ့အကျိုးစီးပွားအစစ်အမှန်ကျိုးစီးပွားအစစ်အမှန်ဆိုတာတိခါ300ကျင့်300ပါကျင့်နည်းမှန်တွေကိုသိရှိပြီးတော့လက်တွေ့ကြရဒီလိုသိခါတွေဖြစ်ရတာ သမာဓိစိတ်ခါတွေဖြစ်ရတာပညာစိတ်ခါတွေဖြစ်ရတာကျွလွန်ဆောင်ရမှုတွေကိုမကျွလွန်ပဲနဲ့ထိမ့်ရတာပါစေတနာဖြစ်နေတဲ့တောင်းကြတဲ့ပြယုထနာကိရိတာတွေကိုကိုလိုရှိမှဝင်နဲ့ထိမ့်ရတာအတိယနဲ့အတိမှန်လေးပေါ်လေဖြစ်အစစ်စစ်ဖြစ်ဖို့ရအတွက်ဘုရားဝိပဿနာနဲ့နေနေအားလျောက်ပြုလုပ်ပြီးတော့ အရိယမဉ္ဇဏ်နဲ့အပြတ်ရှင်းနိုင်တဲ့အပိုင်းအထိပေါ့လေပညာသိက္ခာတွေရှင်းသုံးရတာအဲ့ဒါတွေကအမှန်ကြီးကျယ်တဲ့ဒီရဲ့အကျိုးစီးပွားအစစ်အမှန်တွေပဲလောကမှာတတိတတိတဲ့အတတ်ပညာတွေရှိတာအလုပ်ကြိုးစားလို့ကျင်းဝေတွေရလာတာလူတွေအစဉ်တန်းမြင်လာဒါတွေကတော့တကယ်အကျိုးစီးပွားအစစ်မှမဟုတ်ပါဘူးအကျိုးစီးပွားအစစ်မှန်ကတော့ဓမ္မ လူနဲ့တူအောင်နေတတ်တဲ့နည်းလူလူစိတ်ထားတတ်တဲ့နည်းနဲ့လူအသိဉာဏ်တွေရှိပြီးတော့လူထက်လူဖြစ်အောင်နေတတ်တဲ့စင်တော်မျိုးတွေအကျင့်နေတဲ့အဲဒါတကယ်မြင့်မြတ်တဲ့အကျိုးစီးပွားတွေပါပဲအဲ့ဒီအကျိုးစီးပွားတွေလည်းဆုံးရှုံးရောတဲ့အဲဒါဆိုထားပါလေမကောင်းမှုပြုဖို့ကြုံတဲ့အခါမှာ ရှုံရည်တဲ့တတ္တိမရှိဘူးဆိုရင်တတ္တိကျောင်းနေလို့ရှိရင်ကျူးလွန်ပြီးတော့တာပဲကျူးလွန်ပြီးဆိုရင်ကိုယ်နဲ့နှုတ်ကတော့ကိုယ်ကနှုတ်ရကတော့ပြောစရာကြည့်စရာအဖြစ်မကင်းတာတွေဖြစ်သွားပြီမတန်ရှင်းတော့မတန်ရှင်းတာတွေဖြစ်သွားပြီ ရိုင်းစိုင်းကြမ်းတမ်းပြီးတော့ပူလုံဆင်းရဲမှုဆက်ဆုပ်ဆရာဖြစ်သွားပြီမကောင်းတဲ့အကျိုးရတဲ့တွေဖြစ်သွားတာကဒါဆုပ်တယ်လို့ခေါ်ပါတယ်တတိနဲ့မိမိစိတ်အစဉ်မှာညီညာမှုဝင်ရအောင်လို့ကာကွယ်ရေးမကောင်းဘူးဆိုရင်တတိလွတ်နေတော့တတိမဲ့တော့ကစိတ်ကြီးအယိုးယိုးဖြစ်နေတော့ တတိလေးရှိနေလို့ရှိရင်တော့စိတ်အစဉ်မှာငြိမ်းချမ်းမှုမဝင်တော့စိတ်တောင်းကျမ်းလာတယ်ဗောလေပြယုတ်ထားတာကြီးငြိမ်းပြီးတော့ဖြစ်လာလို့ရှိရင်လည်းချက်ချင်းကုသဖြစ်တာမိမြမလောင်ငယ်ကြိုတင်ကာဝယ်ခြင်းဖြင့်အနိုင်ယူပါဆိုတာဗောလေလောင်လာရင်ဘာလို့လဲချက်ချင်းငြိမ်းတာအဲ့ဒီနည်းနဲ့ဗောတာပြယုတ်ထဏကိစ္စတွေငြိမ်းအောင်တတိနဲ့ကာကွယ်ရတာ မြင့်မြတ်တဲ့ကိလေသာတွေကိုအတိညာခြေကားစွာပြီးတော့ဖြစ်ပွားစေခြင်းအပြင်ပေါ့လေအစွဲကြီးတစ်ဖြည်းဖြည်းချုပ်ပြီးတော့ကိလေသာတွေအာနေတော်ပြုလို့ရမှာဝတ္တနာညာလေးအစစ်စစ်တက်ပြီးတော့ဝတ္တနာပြည့်စုံသွားတဲ့အခါမှာကိလေသာတွေအာနေပြီးတော့နောက်ဆုံးအမက်ကအပြတ်ရှင်းပလိုက်တာလက်ဖွဲ့ထိုးရတယ်လို့ပေါ့ တကွယ်ကျိုးပိုင်းမှာပေါ့ရှင်ပြပဲနဲ့ထိုးတတ်တဲ့အခါသူစီကအပ္ပါရဲ့ထိုးလက်ချက်ကိုလည်းရှောင်ရတယ်ရှောင်တင်းတဲ့နေနဲ့လေ့လာထားရတယ်သူကလည်းပဲအပ္ပါရဲ့ထိုးလက်ချက်နဲ့ရှင်ပြပဲကိုထိုးမိအောင်လည်းအခွင့်အရေးလည်းကြည့်ရတယ်ကိုယ်တစ်ချက်အပ္ပါရဲ့ထိုးလက်ချက်နဲ့ထိုးလိုက်ပြီဆိုရင်ရှင်ပြပဲဟာအားတော့လဲသွားတယ်တစ်ချက်စားအတွက်သူစီကလာတဲ့ဟာလည်းကြည့်ရှောင်အောင် တိတ်ကိုတတိထားပါကိုကအခွင့်တောင်းကြိုးစားအောင်နောက်တစ်ချက်အပ္ပါရထုံးတဲ့ချက်နဲ့ထုံးနေလို့ရှိရင်ကိုကအပ္ပါရထုံးတဲ့ချက်မိထားတဲ့ပုဂ္ဂိုလ်ကနောက်တစ်ချက်ဆက်လိုက်လို့ရှိရင်ပိုအားနေတော့တယ်သူစီလာတယ်လည်းကြည့်ရှောင်ကိုအခွင့်တောင်းကြည့်နောက်တစ်ချက်ဆက်လိုက်ပြီးဆိုလို့ရှိရင်တုံးချက်လောက်မိသွားတဲ့အခါရှင်သဘက်ဟာ သိအောင်ကောင်းတော့သူ့စီရလာရဲ့ထုံးတဲ့ချက်ကလည်းသိအောင်ရှိတော့စက်ကစက်ကကိုယ်ကထိုးနေဖို့အတားရှိရတော့ဥပဒနာနဲ့ဒီတိုင်းပဲတစ်တလုံးတစ်ဝါလုံးကကိုယ်အတားရှိရပြီးတော့ကိုယ်အနိုင်ကျင့်ရတဲ့ကိလေသာကသတိပဋ္ဌာန်ဘာဝနာတရားအထုပ်ရှားဖြင့်လာတဲ့ကိလေသာတွေကိုလည်းကြည့်ရှောင်ရတာပဲကိုယ်ကလည်းအကွက်ကြည့်ပြီးတော့ ကိလေသာတွေအာနဲ့အောင်ပေါ့လေအမြဲတစေထိုးနှက်နေရတာပဲအဲဒီမှာဝိရိယသိအရေးကြီးပါတယ်တမန်ဟွန်းအဲတော့ဝိရိယအစစ်စစ်ဖြစ်ရဘုံပြဝဇပေါ်တဲ့အာယုံကိုစစ်ကနိုင်မလားဆိုရဆိုမှတ်နိုင်ရေးအတွက်ပေါ့အားဆိုင်မှုဘုရားအားဆိုင်မှုစစ်ကနိုင်ပါဘူး အဲ့ဒီအမြဲတစေအားစိုက်ပြီးလို့ရှိရင်ဝိရိယဟာတခုချင်းအနေနဲ့တွက်ပြင်မယ်လို့စိတ်ကစိတ်ကအချိန်ကြီးများလာပြီဆိုလို့ရှိရင်အောက်ဘက်ခွန်လောက်အောင်ဆုံးရည်ဒီရထွက်လာတာသိအောင်ဟောစရာကောင်းတာပဲတရားဟာမှာအဲဒီဝိရိယမျိုးကိုအာရထဝိရိယလို့ခေါ်ပါတယ်တော့ ဒီလိုဝိရိယကံရှင်ဖြစ်အောင်မြတ်စွာဘုရားကအာရထဝိယောခောဘိက္ခဝေစုခံဝိဟရတိတဲ့ကိုယ်ရဲ့စိုက်ပြီးတော့လက်ငင်းပေါ်တဲ့ရှုခွဲအာရုံလေးတွေပေါ်တိုင်းပေါ်တိုင်းပေါ်လေးလုခံသွားရအောင်လို့အားစိုက်မှုပေါ့ရှုခွဲစီရောက်သွားအောင်ဘုရားပြတွန်းအားပေါ့ ရဲနဲ့တွန်းအားရှိတယ်တွန်းအားပါတယ်လို့ကချင်းအားလည်းပဲဒီတဲ့အလိုတော်ပါသွားပါပြီတွန်းအားလည်းပါတယ်ချင်းအားလည်းပါတယ်ဟွန်းတွန်းရတွန်းအားကတော့ရှုခွဲအောင်စီတတိရောက်သွားအောင်ချင်းအားတော့တဲ့တဲ့ရောက်အောင်လေချိန်ပေးတာပါလေကျန်တော်လေးတွေလည်းပါပါတယ်ဒီချိန်နဲ့ဒီချိန်လဲတာမဟုတ်ဘူး စိတ်ကနေဝင်လာအားစိုက်တာပေါ့အားစိုက်မှုဝိရိယလေးတွေဖြစ်လာတယ်အဲဒီအားစိုက်မှုဝိရိယလေးတွေသူအထုပ်သူရှိလာတာဒါသူပိုင်းလာတာပဲအဲဒီလိုပိုင်ညာလို့တဲ့ဝိရိယပိုင်ရှင်ဟာစုခံဝရတိချမ်းသာတာကနေရတတ်တယ်ချမ်းသာတာနေရတတ်တယ်ဆိုတာ ပုဂ္ဂိုလ်တော်ပါပကေအကုစေတော်မေဟိတဲ့ရုပ်ရနဲ့အုတ်တန်းကြတဲ့စိတ်နေစိတ်ထားတွေပေါ့လေဟွန်းကျင်းချုပ်ပြောရမယ်ဆိုလို့ရှိရင်ကာမဂုဏ်အာယုန်တွေကိုကြံစည်နေတာပေါ့ကောင်းတာတွေမြင်ကြနာစာထိတွေ့နေတာတွေပေါ့သူတစ်ပါးကိုဖြစ်စီခြင်းနဲ့ပြပါရ နှလုံးဝန်တုံးတွေများပြီးတော့သူတို့ဘာကိုဒုက္ခပေးခြင်းနဲ့ဝိဇ္ဇာဒါရီဖြစ်ပါအများဆုံးအဖြစ်ကာမဘုံသားဆိုတော့ကာမဝတ္တတိပဲဖြစ်ကြတာပါအဲ့ဒီလိုနဲ့နေရတဲ့ပုဂ္ဂိုလ်ဟာပဲသူရဲ့ဆွဲအားကမလွတ်တော့ဒီပါပရဲမှာပဲအောက်တန်းစားရဲမှာပဲတဝဲလေလေနဲ့နေနေရတာပဲ ကိရိတာဆွဲအခါတော့ကိရိတာနယ်ပယ်ထဲမှာနေရတယ်ဆိုတော့ဘယ်ပြီးမြတ်တယ်ခေါ်မလဲအဲ့ဒီလိုအောက်တန်းစားအနေစားတွေနဲ့ရောထွေးပြီးတော့နေရတာမရှိတော့အဲ့ဒီအရာလွတ်ကင်းနေတာပါတကူကြီးကျင့်တော့ကာယဝေကပုဂ္ဂိုလ်ပေါ်လည်းကင်းတယ်အခုလိုရှုမှတ်နေတဲ့ခါကျတော့စိတ်ဟာကိလေသာဖွာလို့ကင်းနေတာပဲဘယ်လောက်ကောင်းလို့ မဟာတန်ဆတရထပရိပူရီတည်တဲ့ဒီနေ့အကျိုးစီးပွား အစစ်မှာမြင့်မြတ်တဲ့ဒီလိုသမားကြီးပညာစိတ်သိက္ခာတွေလည်းပဲဖြည့်နေတာပဲဒါကြီးလည်းဖြည့်စေတယ်ဆိုလို့ဆိုပါတယ်ကွာဘယ်လိုကောင်းလဲဟမ်အားဆိုင်ပြီးတော့နေရာရဲ့အကျိုးအမြတ်တွေပေါ်ဖြစ်လာတာဘယ်လိုကောင်းလဲဒါမလို့ယောဂီများအားဆိုင်ပါလည်းကားမလို့ပါလေ သောရထာနဲ့အရိယဘုလေးခုလုံးမှာကိုယ်ရဲ့စိတ်တငင်းထင်ရှားပေါ်တဲ့အာယုံနဲ့ရှုခွဲအာယုံနဲ့ခိုက်အောင်အားစိတ်ပါဆိုတာတိုက်တွန်းရတာဒါပါပဲ။ဒါဆိုရင်ဟောထားတဲ့အတိုင်းဘဝတစ်ခေတ်အောက်ဝယ်ကောင်းတဲ့အကျိုးမြတ်ကလေးတွေထွက်အောင်ဆိုပြီးတော့ကိုယ်ရောလည်းတစ်ဆင့်တိုက်တွန်းရတာပါပဲ။ အရတဝိရိယဆိုတဲ့အတိုင်းတစ်စိကမှတစ်ချိန်ကြတစ်ချိန်ကြဝိရိယတွေကရှိလာတော့အောက်ကကောင်းတဲ့စွမ်းအား energy တွေတက်လာပြီဆိုရင်အချိန်ရှိလာပြီဆိုလို့ရှိရင်သူ့ကိုတမျိုးခေါ်သေးတယ်ပက္ခိတဝိရိယဆိုပက္ခိတဆိုတာကအရာဝတ္ထုတစ်ခုကိုဆွဲမှတဲ့အခါ အောက်ကနေပေါ်တက်လာတာအောက်လည်းကြောင်သွားဘူးခုလည်းမလည်းရမလဲဘူးတဖြည်းဖြည်းအရှိန်နဲ့တက်နေတာပေါ့နော်အဲ့ဒီသဘောမျိုးပေါ့ပုံမှန်အဆိုင်ပြီးတော့တတိယလည်းဖြစ်လာပြီဒီတတိဖြစ်လာတော့စိတ်စိတ်ငြိမ်းချမ်းမှုဝင်ရအောင်ကာဝယ်ထားတယ်ကာဝယ်ထားတော့စိတ်ဟာလုံလုံချုံချုံဖြစ်နေတယ် တတိပြည့်ပြီဆိုလို့ရှိရင်အဲ့ဒီကြောကတခဏတခဏစိုက်စိုက်ကြတော့တမာရီရလည်းဖြစ်လာတာပဲတမာရီရတော့ဒီပေါ်မှာစိတ်ကလေးပေါ်ဒီစိုက်ကြနေတော့လှုပ်ရှားတာမရှိတော့ဒီနည်းနဲ့ပဲဝိရတတိတမာရီဒီသုံးမျိုးဖြစ်လာတာကိုပဲသမထလို့ခေါ်တာပါ ဆန့်ကျင်ဘက်និဝရဏတရားတွေကိုညှိတက်စေတယ်ညှိဝတ်စေတယ်သူရဲ့ဆောရင်တတိကြောင့်နောက်ဆက်ပေးတဲ့ကိလေသာတွေပေါ့လေကမ္မစရဆိုင်တဲ့និဝရဏတွေပေါ့လေညှိတက်စေတယ်ဆိုတော့အဲ့ဒါကြီးငြိမ်ကြသွားတယ်ဆိုတော့အဓိပ္ပာယ်ပေါ့ ညောင်ပြုလုပ်ပေးတယ်ခုနဝိရိယတတိသမာဓိဒီ၃မျိုးကညောင်ပြုလုပ်ပြီးတော့ကောင်းတာကောင်းတာတွေလိုချင်တာတွေရှိပါဗျာပါဒတိရပိဒစသည်ပေါ်နေတာတွေပေါ့ပစ္စည်းကဆက်ညင်တဲ့တရားတွေဝတ်တော်တာဗျအဲ့ဒါကြီးဖြစ်ပြီးတော့လှုပ်ရှားတာမရှိဘူးငြိမ်းတော့မငြိမ်းသေးဘူးလေငြိမ်းကြတော့ဝတ်တော်တာပဲတော့ အဲဒီဝရိယတတိသမารီ၃မျိုးကိုပဲပัจจနိကဓမ္မေစမေတိတိသမထောအရာပါလိစိုက်ခြင်းကနိဝရဏတရားတွေကိုငြင်းသက်စေသောကြောင့်ငြင်းအောင်ပြုလုပ်တတ်သောကြောင့်သမထလို့ခေါ်ပါလေတဲ့ကျမ်းဂန်ကဘောရစိတ်ကလေးဟာအဲဒီနိဝရဏတရားတွေက ကျိစိတ်ပြီးတော့နေတော့တာပဲဒါစိတ်တဝေကခေါ်တယ်အဲဒီစိတ်တဝေကမှဖြစ်လာတဲ့တိတိအာယုပီတိချမ်းဒုက္ခတဲ့ဟွန်းပျော်ရွှင်လာတာပေါ့နည်းနည်းပျော်ရွှင်လာတာပေါ့နည်းနည်းနေလို့ထိုင်လို့ကောင်းလာတာပေါ့ဝမ်းသာလာတာပေါ့ဒီမှာလာပါပဲဘုရားသားလေးတွေစတွေ့လာတာပေါ့ဒီမှာ ဒါအင်္ဂလထင်ရှားပါတယ်စိတ်ဝင်စားစရာလေးတွေပေါ့တရားထုံးတဲ့ပုဂ္ဂိုလ်အာရုံတွေဖြစ်ဖို့ရအတွက်ဆွဲအပ်တမျိုးပါပဲတမန်အဲ့ဒါကိုဘုရားတတိသမารိဆိုတဲ့တရားသုံးမျိုးကအာထုံနေတဲ့ယောဂီစီတည်ဆောင်းလာတာကိုအာဝဟခေါ်ပါတယ်တည်ဆောင်းတယ်ဆိုတာက ပြည့်စုံစေတာပါပဲဖြည့်ပေးတာပါပဲဒီမှာဒါဖြည့်ပေးတော့ဒီမှာပြည့်တာတော့ဖြည့်ပေးတော့ယောဂီမှာသမထစုခဆိုတာပေါ့လေစိတ်ငြိမ်ချမ်းသာလေးစရလာတော့ပေါ့ဒီမှာတရားရတာလေးစတင်ပြီးတော့တွေ့လာတော့ပေါ့ဒီမှာရှိတဲ့ဘာဝနာစိတ်ထဲမှာတက်ခွေကြည့်လို့ရှိရင် အဲ့ဒီဝိရိယကပါနေတယ်ဝိရိယကအပြင်းကိုအသာရှိရတယ်သူအနိုင်ယူတာပဲအဲဝင်မစိတ်နဲ့ချိန်ရွယ်ပြီးတဲ့ကုတက်ကတော့အစစ်ကလေးဟာရောက်ရကလေးလှုပ်ရှားရှားလေးဖြစ်အောင်ပြုလုပ်တော့စိတ်ကလေးကပြန်ကားလှုပ်ရှားပြီးတော့လမ်းဆောင်သူကပြုလုပ်ပေးတယ်အဲဒီဝိတက်ကခိဏမိတ်တာရဲ့ဆန့်ကျင်ဘက်ဖြစ်လာတာ စိတ္တလေးဓာတ်ကိုနိုင်တဲ့စัญญမတရားတွေလည်းအဲစัญญမတရားတွေလည်းပေါ်လာတာအောင်လုံးမဆိုရင်ပုတ်တိုက်တဲ့ကလေးဖြစ်ပြီးတော့ထီထီဖြစ်သွားပြီဆိုရင်သူလောသူလောနဲ့တွေးတော့တာမရှိတာပါလဲဘယ်လိုလဲဆိုတာတွေးတော့နေဖို့မလို့ဘာနဲ့ပုတ်တိုက်သွားလဲဆိုတာသိကြသွားတာပဲတမန်အခုဆရာဆန်နေကသူလောသူလောနဲ့ တွေးတော့တဲ့ဝိသိကိစ္စရဲ့ဆန့်ကျင်ဘက်တွေပေါ်လာတာဆန့်ကျင်ဘက်ဥစ္စာလားဒီသိအားတဲ့ပီတိလေးကလည်းထိုက်တန်စရာဖြစ်နေတော့ပီတိဖြစ်တဲ့အခါမှာစိတ်ပုတ်ကြဝရအဲ့ဒါဒီမပေါ်ဘူးဒီတော့ပီတိကအေကြဝရနိဝရဏရဲ့ဆန့်ကျင်ဘက်တွေပေါ်လာအဲ့ဒါဒီထိုက်ထုတ်တာ ချမ်းသာလေးကထိုက်တော့ဖြစ်လာပြီဆိုလို့ရှိရင်ကျန်နေတာပူပါနာမရှိဘူးဆန်ချမ်းသာကသူကကျန်တဲ့ပူပါမှုရဲ့ဆန့်ကျင်ဘက်ပဲသူကတော့ရှုစရာတွေမှာစိုက်စိုက်ပြီးတော့ကြာနေတဲ့အိဂိတ်ခါရခေါ်တဲ့သမာဓိရဖြစ်လာတော့ကမ္မစ္ဆနာနိဝရဏပေါ့လေခေါင်းသာကြီးမြည်ကြီးကြားရင်နာရင်စားရင်ကြည့်ရင်လာပေါ့လေ ပမစနာနိဝရဏတွေကင်းနေတာပဲအဲ့ဒါအညီကြီးတွေကင်းနေခေါ်တယ်အဲ့ဒါလည်းလှုပ်ရှားခြင်းမရှိဘူးဟွန်းငြိမ့်နေတယ်ပေါ့လေငြိမ့်နေတော့ဟုတ်ငြိမ့်နေပေါ့လေပေါ့လားဒါသမထပါပါတဲ့အင်္ဂါတွေပေါ့အခုယောဂီတွေကအဲ့ဒီအင်္ဂါဆုံးကျင့်လို့ရှိရင် စိတ်တိုင်းစိတ်တိုင်းမှာသမထတွေဖြစ်နေတာသမာဓိတွေဖြစ်နေတာဝိရိယတွေဖြစ်တော့အပြင်းနိုင်တယ်တတိဖြစ်တော့စိတ်စိတ်ညဉ့်ညမ်းမှုမဝင်ဘူးအရုံးမှာစိုက်ကြတဲ့ခါကျတော့တန်ပူပါမှုမရှိဘူးငါပဲဒီလိုအမှန်တန်ရှိနေတာပဲအဲ့ဒီသုံးမျိုးတဲ့မှာဝိရိယကအဆင့်30ရှိပါလားအဲ့ဒီအဆင့်30တော့ဒီနေ့ အဲ့ဒါထဲခေါ်လို့ဖြစ်ပါအောင်အချိန်ကကြာသွားပြီနောက်နေ့ကျမှပဲဆက်အားထုတ်အဲဆက်ပြီးတော့ရှင်းလင်းရပါပါပဲဒီနေ့တော့ဒါပဲရကြလို့ဆိုသာဓုသာဓုသာ